إلا الله والله أكبر الله أكبر ولله الحمد ယနေ့ဝေါရှင်မြတ်ရဲ့ကျေးဇူးတော်ဖြင့်2009ခုနှစ်မှာကြာရောက်လာတဲ့2009ခုနှစ်မှာကျွန်တော်တို့တိတ်ကြုံခဲ့ရတဲ့ရာမဇန်လမ်းမြတ်မှာကမ္ဘာမွတ်စလင်တို့တရားလုံး အလားရှိမြတ်သမပြတာနဲ့ဆွေယံဆိုတဲ့ဥပုပ်တိဆောက်မှုကိုမိမိတို့တတ်စွမ်းနိုင်ကြမြလက်ခံလိုက်တာကြည်တုံခဲ့ပြီးတဲ့နောက်အဲဒီရမဒန်လမြတ်မှာအကောင်းဆုံးသောဆိုတဲ့လူသားမှုပေးကမ်းမှုများကိုလည်းပြုလုပ်ဆောင်ရွက်ခဲ့ကြပြီးတော့အပြင်းအလားရှိမြတ်သမတ်ထားတဲ့မကောင်းမှုဆိုင်ရာကိစ္စရပ်များကိုလည်း ကျွန်တော်တို့ရှောင်တိန်ပြီးတော့နေခဲ့ကြပါအဲ့တော့ကျွန်တော်တို့အစ္စလာမ်သာသနာဝင်မွတ်စလင်များအနေနဲ့တန်ဒီမှာအီဒူဖစ်တအီဒူအတ်ဟာဆိုတဲ့အီဂျန်နှစ်ရက်မှာပျော်ရွှင်ကြတယ်ချမ်းမြေ့ကြတယ် ပါပဲကျွန်တော်တို့နည်းနည်းလေးစဉ်းစားလိုက်ဝက်စတင်နီဟာမိမိတို့တက်သားမှာအဲ့ဒီနှစ်ရက်ပျော်ရွှင်ပြီးတော့ဂျင်းနဲ့နေမှာလားမိမိတက်သားတစ်ချောင်းလုံးပျော်ရွှင်ဝမ်းမြောက်ဝမ်းသာဖြစ်နေရမှာလားဒါမှမဟုတ်ရင်အစ္စလာမ်သာသနာဝင်မွတ်စလင်များရဲ့ယုံကြည်ချက် မိမိတို့ွယ်လွန်တေဆုံးပြီးတဲ့နောက်မှာဟိုကျောင်းတော်ရှင်မြတ်ရဲ့ရှေ့တော်မှာကိုရောက်ရှိပြီးတော့မိမိတို့ရဲ့တက်တမ်းမှာအလားရဲ့ဥပဒေသားနဲ့အညီနေထိုင်ပြောဆိုဆက်ဆံခဲ့ခြင်းဆိုင်ရာကိစ္စရပ်ရှိတယ်။အဲ့တော့ဟာဒီကဘာမှာပျော်ရွှင်ကျဉ်းနှပ်ပြပြီးတော့ရောင်းမလာ ကဘာမှာပျော်ရှင်ပြီးတော့အလရှင်မြတ်ရှေ့တော်မှာရောက်တဲ့အခါမှာဝမ်းနဲ့ကြွေကြည်ကွဲမှုမဖြစ်ဖို့ကအရေးကြီးတယ်ဆိုလိုတာကမွတ်စလင်တယောက်ဒီမိမိတက်တမ်းတခြားလုံးမှာ မှာဝမ်းမြောက်ဝမ်းသာဖြစ်မဲ့အုပ်စုတွေမှာကျွန်တော်တို့ပါဝင်မှုလိုတယ်ဆိုတာကုရ်အာန်ကျမ်းမြတ်မှာအလောင်းရှင်မြတ်ကပြဋ္ဌာန်းခဲ့ဆူရာနံပါတ်60နဲ့9အာယတ်တော်19 20 21အဲ့ဒီကံမြတ် မတ်နေ့အချိန်ခါမှာအဲဒီလူတဦးတယောက်ရဲ့အမျိုးသားအမျိုးသမီးအကုန်ပါတယ်သူတို့ရဲ့ညာဘက်လက်မှာသူတို့ရဲ့စရင်စရာတနည်းအားဖြင့်သူတို့ဘဝတည်ဆောက်ခဲ့တဲ့မှတ်တမ်းတွေကိုသူတို့ရဲ့ညာ သူကအယံဝန်တာပါဝန်တာလည်းပြသူကပေါင်းဝန်းကျင်ကိုဖိတ်ခေါ်တယ်။ဘာရောက်လို့သူပြောပြီ။ဟာမကရာဝကိတဘီရဲ့ကျွန်တော်လက်ခံရရှိတဲ့ကျွန်တော်ရဲ့မှတ်တမ်းစာအုပ်ကိုလူကြီးမင်းများဖတ်ရှုလေ့လာကြပါဦးနဲ့ဝန်တာအယံနဲ့လိုက်ပြ။သူမှတ်ချက်ချတယ်။အင်းနီဇနန်တိုအန်နီမောလာ Jonah ပြန်မဲ့အချိန်မှာသူ့ရဲ့ဘဝဒီဆောက်တဲ့ထဲမှာကောင်းမွန်တဲ့ကောင်းမြတ်တော်မှန်ကန်သိကြတဲ့အမှန်တရားကိုဆောင်ရွက်ခဲ့ ဆိုတာဒါပဲဒီဆိုတာဒီနေ့ဆိုတာကပျော်ရွှင်ဝမ်းမြောက်ကြည်နပ်ရမယ်နေ့ကိုဒီလို့ခေါ်တာဒါကြောင့်မို့ကျွန်တော်တို့တယောက်နဲ့တယောက်တွေ့ဆုံတဲ့အခါမှာအာရီဘီလိုတောက်ဆက်မယ်ဆိုရင်အနာစာအီတုံဘီယကာ လူကြီးမင်းနဲ့ကျွန်တော်တွေ့ဆုံရတာအလုံးပဲဝေါမြောက်ဝမ်းသာဖြစ်ပါတယ်လို့ဆိုတာဒါအစ်တင်အဲ့တော့မွတ်စလင်တယောက်ရဲ့ပျော်ရွှင်တဲ့နေ့ဒီကယာမတ်တိုင်အောင်အကြောင်းမရဘူးအဲ့ဒါမှကျွန်တော်ရဲ့တက်တန်ရှင်တာအဓိပ္ပာယ်ရှိကောင်းပြီဆူရာနံပါတ်80အာယတ်တော်38 39မှာ တရားမမှာဖြစ်မဲ့လူတွေကြောင့်ပြောပြီဘောကျူယောင်မိုင်းဒီမဆူဖီရောအဲ့ဒီတရားမနေချာအုပ်စုစုဟာသူတို့ရဲ့မျက်နှာတွေဟာကြည်လေတောက်ပါရှင်လေပြုံးရှင်စွာနဲ့သူတို့မျက်နှာတွေ mustabshira သူတို့လေရေမောနေတာဒဝိုင်းကရေမောနေတာဘာဖြစ်လို့ရေးတာလဲရှင်းနေတာပဲ mustabshira သူတို့ရဲ့ဘဝတည်ဆောက် ကျွန်တော်လည်းပိုင်တယ်နော်ဒီကမ္ဘာမှာပျော်ရွှင်ပြီးအနာဂတ်လည်းပျော်ရွှင်ရမယ်အဲ့ဒီအနာဂတ်ကေယမနေ့မှာလည်းပျော်ရွှင်ရမယ်အဲ့ဒီအများကြီးတွေကကျွန်တော်တို့ပဲတင်ပြမယ်ပြီးရင်အဲ့ဒီကေယမအချိန်မှာလည်းပဲပျော်ရွှင်ရဖို့လက်ရှိတက်တာမှာလည်းပျော်ရွှင်ရဖို့ဘာလုပ်ရမလဲဘုရားမှာမပါဘူးဆိုတာမရှိဘူး ကျွန်တော်တို့တတိမထားလို့ပဲဖြစ်ဘူးဆူရာနဲ့အာယနာမ183မှာ يا أيها الذين آمنوا كتب عليكم الصيام كما كتب على الذين من قبلكم لعلكم تتقون ယောနီယုံကြည်သူပေါင်းတို့အတင်တို့ကိုငါအရှင်မြတ်ကဆွေယံဆိုတဲ့ဥပဒေတပ်ကိုတတ်မှတ်ပြတာအတိပြုခဲ့ပြီးဖြစ်သည်ဆွေယံဆိုတာကျွန်တော်တို့ ဝါလာအပြင်တော့ဝါရှောင်းတာတို့သူဘုတ်ဒီလာဆောက်တာတို့နော်ကဲမဲ့ကိုဒီဘာလောလဒီနမင်ကဘလီကုမ်လိုင်လီကုမ်တတ်တကုမ်အတေတို့ရဲ့ရှေးရခင်ရခင်လူသားတွေလည်းငါအလာကဒီဥပဒေကိုတတ်မှတ်တယ်ရည်ရွယ်ချက်ပါဘာရည်ရွယ်ချက်နဲ့တတ်မှတ်တာလဲကုရ်အာန်ကျမ်းကရည်ရွယ်ချက်ရှင်းလင်းချက်ကကုရ်အာန်ထဲမှာပဲရှိတယ်နော်အဲကျွန်တော်နည်းနည်းသတိပြု ဘာရကြလဲလာအလကုမ်တတ်တကုန်အတေနောတကဝါရှိကြဖို့အတေနောတကဝါရှိကြစေရန်အလို့ကငါရှိသည်ရွှေရန်ဆိုတော့ဥပဒေတမပြတာအတိပြုခဲ့ကျွန်တော်တို့ကိုယ်တိုင်ကြုံခဲ့ကြရွှေရန်ဘာမတော်လာဘယ်လိုနေရဘယ်လိုနေရဘယ်လိုတိခံကြလဲဘယ်လိုကောင်းမှုတွေကိုလုပ်ကြလဲငါဒီမ ဖြစ်တဲ့လူဖတ်ပြီးကောင်ဖတ်ကြတယ်အာမရဘူးတာရာဝီဆိုတာကိုဆက်ဖတ်ကြတယ်အရင်ကောင်းပါလားအခြားကောင်းမှုကုတော့အားလုံးကိုအတတ်နိုင်ဆုံးလုပ်တယ်မကောင်းမှုနဲ့ဆိုင်ရာလှဲ့တော့မကြည့်ဘူးအဲ့ဒီဟာရမလာလာမြတ်အတွက်ပဲလားအတင်တို့ الذي راضي متقاه အဲ့တော့တကွာရှိတယ်ဆိုတာတချို့ကထင်တာငါတို့ဘယ်လိုတကွာရှိမှာလဲငါတို့မစီပွားရေးလူမှုရေးပညာရေးတော့အခက်ခဲလူမှုပွားကြီးဆောင်မှုဟိုကိစ္စဒီကိစ္စတွေအများကြီးနေတာပဲအဲ့ဒါတကွာပဲဘယ်လိုတကွာလဲမိမိတတမှာအသက်ရှူရစသွာလာနေထိုင်ပြောဆိုဆက်ဆံနဲ့ ဘယ်ကိစ္စမှမဆိုအဝါရှင်မြတ်တတ်မှပြဌာန်းတဲ့ဥပဒေကုရ်အာန်နဲ့အညီလုပ်မယ်ဆိုရင်အဲ့ဒါတက္ကဝါလို့ခေါ်တယ်အဲ့ဒီတက္ကဝါရှိတက္ကဝါရှိဖို့ကအဆောင်ရောင်နေပုံတရာနေပါတယ်မလို့ဘူးနော်ကုရ်အာန်ရဲ့ထောက်ထားတယ်အများ ဗရာရဲ့အရာကျွန်တော်သဘောတရားပြောပြမယ်အလားပြဥပဒေရှေးရခေတမန်တော်မပွင့်မီကယခေယခေတမန်တော်များရဲ့ဟောကြားတင်ပြချက်တမန်တော်များမုဟမ္မဒ်ဆလ္လာလဟ်အလိုင်းဝါဆလမ်ကိုတော်များနောက်ဆုံးတမန်တော်ဖြစ်နေပွင့်ခဲ့ပြီးတဲ့နောက်အဲဒီတမန်တော်များရဲ့ဟောကြားချက်တမန်တော်များရဲ့ဟောကြားချက်ကကုရ်အာန်ဖြစ်တယ် မ်းကြီးပါအဲ့ဒီကုရ်အာန်ကျမ်းမှာပါတဲ့ဥပဒေကိုကျွန်တော်တို့သွားလာနေထိုင်ပြောဆိုဆက်ဆံတဲ့ကိစ္စအားလုံးဒီကုရ်အာန်ကျမ်းနဲ့ကိုက်ညီမယ်ဆိုရင်သူတကွာရှိတယ်တကွာရှိတယ်လူနဲ့လူပေါင်းဝန်းကျင်ကိုလူမျိုးဘာသာရင်ကျေးမှုပယ်ချခြင်းမရှိပဲမိမိတို့တတ်ဆောင်နိုင်တဲ့ဘက်က ဝိတိပစ္စည်းဥစ္စာအကြံဉာဏ်လောအာကာယညာနာအားနဲ့ပမိုးခြင်းဒီလေတကောရဲ့အခြေခံဖြစ်တယ်။ဘာအာရထောက်လာတဲ့အများကြီးရှိတယ်။နော်အဲ့တော့ကျွန်တော်တို့တကောရှိမယ်ဆိုရင်ရောင်းမောလခယာနာအဲ့ဒီကယာမတ်နေ့မှာလေကျွန်တော်တို့ဟာဒွာဟေကတုမုစတဘရှီရောတင်ငယ်ပြီးတော့ အောက်ကျလောက်ကျတယ်မျက်နာတွေတင်းငယ်ပြီးတော့မျက်နာတွေမဲပြီးတော့ရမအုပ်စုမှာမပါပဲနဲ့မိမိတို့ရဲ့မျက်နာလေးကြည်လေတာယာကျင်နာရောမြောက်တဲ့အုပ်စုမှာကျွန်တော်တို့ပါအဲ့ဒီအချိန်မှာလည်းကျွန်တော်တို့ရောမြောက်ဝမ်းသာဖြစ်နေကြတယ် ကိုရဲ့တက်တန်းတလျှောက်လုံးဒီစနစ်နဲ့ပဲနေရင်တော့အကောင်းဆုံးပဲဖြစ်တယ်။နော်အဲ့တော့ရမဇန်ကျွန်တော်ကရမဇန်မွတ်စလင်မဟုတ်ဘူးနော်။ရာသတ်မှာမွတ်စလင်ဖြစ်ရ။အဲ့ဒါကြောင့်မလို့အလားရှင်မြတ်ကျေနပ်နှစ်သက်မဲ့စနစ်စရာနဲ့ပတ်သက်လာရင်ဘယ်ကိစ္စဖြစ်ဖြစ်တော်လာနေတိုင်းပြောဆိုဆက်ဆံတဲ့လူတယောက်ကိုစကားပြောမယ်။ရည်ရည်မုံမုံနဲ့ချိုးချိုးတာတာနဲ့တိမ်တိမ်ဝှက်ပြီးပြောမယ်ဆိုရင် وقولوا للناس حسنا ဘယ်လူသားကိုမဆိုအတင်တို့စကားပြောရင်ကြီးမွန်ချိုတာလှပါတဲ့စကားကိုပြောပါတဲ့အဲ့ဒါလိုလူတွေရဲ့ဆက်ဆံရေးမှာစကားလှလှပါပါကြီးမွန်ပြောခြင်းဤသူတကောလာရှိတယ်အခြားကိစ္စကိုပါအဲ့တော့တကောလာရှိတဲ့လူတယောက်ကဒီမှာလဲကျင်တတ်မယ် တဏ္ဍမှာလည်းပျော်ရွှင်မယ်အနာကအလိုက်ရှင်များရှိတော့မှရောက်တဲ့အခါမှာလည်းသူပျော်ရွှင်ခြင်းနဲ့မြင်တော့အစ္စလာမ်ဘာသာဝင်မွတ်စလင်အနေနဲ့ဒါအဓိကကြာအဲ့ဒါလိုတကွာရှိပျော်ရွှင်ခြင်းနဲ့ယုံနဲ့ပြီးမှလားတဲ့ချိန်၄မိနစ်ရှိတော့၄မိနစ်မှာပြီးပြောအဲ့ဒါလိုပြန်မဲ့မှာပျော်ရွှင်ခြင်းနဲ့ဝါ ဒီတက္ကဝါရှိတဲ့လူတွေရဲ့စခန်းဌာနချုပ်ဘယ်နေရာမှာလဲတနည်းအားဖြင့်အလားရှင်များသတ်မှတ်ပြတာပဲဗုဒ္ဓနဲ့ဥပဒေအတိုင်းသတ်ဆောင်နိုင်ကြများနေမယ်ဆိုရင်ကိယမတ်မှာတို့ရဲ့နေရာဘယ်နေရာလဲဗုဒ္ဓဆူရာနံပါတ်39အာယတ်တော်83မှာအလားရှင်မြတ်ကတတ်မှတ်အတိ ဝါရှိတဲ့လူတွေဝါစီ on င်တို့တကွာရှိတဲ့လူတွေအလားဥပဒေကိုလက်ခံပြီးအကောင့်တွေပေါ်ဆောင်ရွက်ခဲ့တဲ့လူတွေအတင်တို့အားလုံးအုံးစုလိုက်ဂျန်နတ်ဝေဘုံနန်းတို့ဝေရောက်ဆံမြန်းကြတော့ إلى جنة زمرة ဂျန်နတ်ကိုတခါလေခေါ်ဆောင်သွားလိုက် حتى إذا جاءوها وفتحت أبوابها ဒီ Janet ဝင်မဲ့လူတွေ Janet ထဲကို Janet ရဲ့အဝကိုရောက်တဲ့အခါမှာဒါလူလေးနားလည်အောင်ပြောပြနေတာသဘောပေါက်အောင်ပြောတာဒါတကယ်လို့မတကားကြီးရှိတဲ့ဓမ္မတွေပိတ်ထားတာအဲ့ဒါကခဏအဲ့ဒီတော့ င်ကြည်လို့နော်အဲ့ဒါလို့မဟုတ်ပဲတဲ့တွေ့တူပျော်ရွှင်ကြည်နံ့နှစ်သက်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ဖာဒခလူဟာခလီဒီအဲ့ဒီဂျန်နက်ကိုယ်ပုံနာမှာအတင်းတို့ပျော်ပျော်ရွှင်ရွှင်ကြည်ကြည်နံ့နံ့နဲ့ဂျန်နက်ကိုယ်ပုံနာမှာခလီဒီသာဝရအမြဲ အဆောင်တွေကအတင်တို့ကိုပြောကြတယ်အဲ့တော့ကျွန်တော်တို့ချိန်နေပြီးသွားတဲ့အတွက်ကျွန်တော်တို့ဟာမိမိတို့တက်တာမှာလာရှင်မြတ်တမပြထားတဲ့ကျမ်းမြတ်ကုရ်အာန်ကိုယုံကြည်ယုံလက်ခံယုံနဲ့မရပဲနဲ့မိမိယုံကြည်လက်ခံတဲ့ကျမ်းမြတ်ကုရ်အာန်ကပြထားတဲ့ဥပဒေတတွေကိုလက်တွေ့လိုက်နာအကောင်အထည်ပေါ်ခြင်းအဖြစ် လက်ရှိတက်တာမှာပျော်ရှင်အခုလိုအင်းဒီမှာပျော်ရှင်တယ်လို့အနာဂတ်မှာလည်းပျော်ရှင်နိုင်ကြပါစေလို့ကျွန်တော်အနေနဲ့ဆန္ဒပြုတဲ့ကျွန်တော်ရဲ့ပထမပုံပါဘိလ္လာဟ်ရဟ်မာန်ရဟီမ်အင်နဆလာတီဝနုဆကီဝမဟယာ ربي ارحمهما كما ربياني صغيرا ربنا هب لنا من ازواجنا وذريتنا قرة اعين واجعلنا للمتقين اماما إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي إن الله وملائكته يصلون على النبي يا أيها الذين آمنوا صلوا عليه وسلموا تسليما ayatwa hari ဆလာတီဆောက်ကိုဖြာပေါ်မှာရတဲ့အချိန်တစ်ခုတည်းမဟုတ်ဘူးမိမိတက်တန်တလျှောက်လုံးအဲ့ဒီအာရတော်အရာအကောင့်တဲ့ပေါ်ပေါ်ကဒီဆောက်ဒါကိုလေ့ကျင့်တဲ့အနေနဲ့ဆလာတီဆောက်တိုင်းတီဆောက်တိုင်းမမေ့အောင်ဖတ်ရအောင် إني وجهت وجهي للذي فطر السماوات والأرض سجى ولا أنا لا كباجو يا كدين سمعت جاء မရှိရမှရှိရလို့ပြည်သူပြည်တော်ကိုလမ်းညွှန်တဲ့အလားရှိမြတ်ရဲ့တမပြတာနာဥပဒေလမ်းညွှန်ချက်ဘက်သို့ဒါလေကျွန်တော်ရဲ့မျက်နှာဥတည်ပါတယ်ဘယ်မှာမလဲဝမအနမနမရှိရကီအလားရှိမြတ်ရဲ့တမပြတာနာဥပဒေနဲ့တော်၎င်းအလားရှိမြတ်ကိုတိုင်းတော်၎င်းကျွန်တော်မျိုးတို့ဒီမြည်တဲ့အခါမှာဝမအနမနမ Shirik လုပ်တဲ့လူတွေမှာကျွန်တော်မပါဘူးလို့ဂတိပေးတယ်အဲ့ဒီဂတိအတိုင်းကျွန်တော်တို့ဟာနေတိုင်းကျင့်သုံးဖို့တာဝန်ရှိတယ် إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون فاذكروني أذكركم واشكروني ولا تكفرون